ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးမဟာမြတ်တော်စခန်းအတွင်29ရက်3လ2021ခုနှစ်တွင်ဟောကြားတော်မူသောကိုရင်းဒုက္ခမြင်ပါမှတရားတော် နာမပညာဘယ်တော့မတွေးရတွေးရတော့ဘယ်သူကဘယ်လိုကောင်းစားညာဘူးကောင်းစားဘူးအာကျင့်လို့တော့ပေါ့သမထပူတော်ဝိပဿနာရှိသမထပူတော်ဝိပဿနာရှိကျော်မှာသမထပူတော်ဝိပဿနာရှိတို့ကတို့ဒီဘယ်နဲ့မှသိတဲ့အောင်လုပ်ပြီးရတင်းလို့မရဘူးတင်းလို့ပြနော်လျှော့လို့မရဘူးလျှော့ဖို့လို့ဆို ကျေးဇူးတော်တာတတိယရှိတာတတိယလိုလေလို့ဒီလားနဲ့ဘယ်သူမှဘယ်ဟာမှလက်မခံဘူးအဲဘုရားတို့တို့ဟိုရှိပါသေးရဲ့ဗျာတရားကိုတော့အားထုတ်ဖို့ဒီမှာဖြစ်ခန္ဓာဖြစ်နေတာရှိကတဲ့ဒုက္ခဖြုတ်ကလေးဆိုပျောက်သွားတယ်နောက်ကအတိအသားထိုးတယ်ကြည်ဟာပျောက်သွားတယ်နောက်ကအသားထိုးလိုက်တယ်ဖြစ်စဉ်ကတမ်းနေတယ်ဟုတ်ကဲ့ ဖြစ်သိညာတန်းနေတာစေတော့ဒီကလည်းတို့ကိုအများဖုံးတာဟုတ်လားတို့တော်ရီတော်ဒီမှာပါသူငယ်ဝါလည်းလုပ်ခဲ့ပြီးပါလေဟိုချင်းမောဥကောချင်းမောတော်ထုတ်တော့လေအဲ့ဒီဟာကိုတို့ဆောင်းမင်းဆုံးဥကောရလို့ရှိရင်ဟိုမီးရှို့ပြီးတော့မီးလို့ပြီးခံပြီးပြရတာဟိုဟဲ့ဟိုမနေ့ကတော့ဆုံးဥကောပါအဲ့ဒီမီးလာဒီလိုရှိနေတာကိုဒီလိုညားလိုက်ရင်ညားတော့တော့မီးခွင်းကြီးထင်တာ ဒါသာငါပေးတဲ့ပုဂ္ဂိုလ်။ကိုယ်တော့မေးရတော့မီးပဲလေ။နော်။တို့တော့ရမ်းလိုက်တော့မီးခွင်းကြီးထင်ရဆိုခန္ဓာဖြစ်တင်တာလေတပတ်သေးသွားနေတော့ဖြစ်တင်ကြီးအတူတူလို့ထင်နေတာ။ဒါကလည်းတို့ဖုံးတယ်။ဟုတ်တယ်။သူဖုံးလို့သူအနိစ္စကိုမမြင်တာလို့သာဆိုတယ်။အနိအနိစ္စလက္ခဏာခန္ဓာတွင်ပြနေတယ်။တို့တော့ဖြစ်တင်ကဒူပြီးဒူဒူပြီးဒူနဲ့အဆမ်းမပြဖြစ်နေတဲ့အတွက်တို့မှာ အနိစ္စကိုမြင်နိုင်တဲ့ညာရှိတယ်။နော်ရှိပြီးတော့ခဏပညာခဏပညာတော့ဆိုင်ခဲ့ပေါ်ဗျာ။သာသာတိုင်းတို့ရိုးတို့ဘာပညာတို့ကခဏပညာစီသူကလည်းဖုံးတာပါလေသူ။ဟုတ်နော်။ဒီခန္ဓာရဲ့ရှင်ကြီးလည်းဖြစ်ဖြစ်ဘူးမမြင်အောင်ဖုံးတာပါလေ။ဒါတတိယဖုံးတယ်။သဒုဋ္ဌဘုံကတော့တဏ္ဍာနမိတ်လူနဲ့တူတဲ့ဌာနနဲ့ပဲ။ဟင် ယောက်ျားနဲ့တူတဲ့သာနာမျိုးမိန်းမနဲ့တူတဲ့သာနာမျိုးအဲ့ဒီသန္တာနမိတ်ကလည်းသူ့ဖို့အတ္တပူတယ်ရှိပြီးတော့ဖြစ်အောင်လုပ်တာသူကအနာတ္တကိုဖုံးတယ်လို့သာကဆိုပါတယ်နော်ဒီခန္ဓာဖြစ်စဉ်ကတော့နာတာပဲလေဘာကြည့်တော့တို့တို့ဒီကအတ္တပူတယ်ကြီးကဟိုညံ့ညံ့ကြနေတော့အတ္တပဲထင်ရတာပဲဒါငါပူပဲလို့ပြောပါနော်ဟင် အဲတော့သံဃာနာပညာဆိုတဲ့သာနာပရိစ္ဆာတဲ့တို့ဖုံထားတယ်အဖုံကြီးလေးချက်ဖုံကြီးတဲ့ဟာကိုကြည့်ရမှာဟုတ်နော်အဲဒီမှာတို့လက္ခဏာတူထဲမှာဒုက္ခလက္ခဏာကြတော့ဣရိယာပုခဖုံတယ်လို့ဆိုတာဟုတ်ဟုတ်ရဒီဘက်ညောင်းတော့ဘုဘက်ကျင်လိုက်ဘုဘက်ညောင်းတော့ဒီကဒီဘက်ကျင်လိုက်တဲ့ဒုက္ခမမြင်အောင်သူလုပ်နေတာအဲထရာဘာညောင်းတော့ထားလိုက်ဒီရာဘာများတော့ကိုသွားလိုက် ဟုတ်ဗျာဣရိယာပုဂ္ဂဒုက္ခကိုဖုံးတယ်ဟုတ်နော်ဒီလက္ခဏာတွေသူတို့ဖုံးထားတယ်ဟုတ်ဗျာပြီးတော့ခန္ဓာဖြစ်ပင်အတွင်းမှာရှိတဲ့တဘာဝဓမ္မအလုံးကိုသူတို့ဖုံးထားအဲ့တော့တို့ကအတ္တလို့ထင်တာဘူးနော်အပြင်းမှန်းကြည့်ရင်အတ္တပဲဒီကိုယ်တည်းကြီးရတဲ့ဒီမှာရှိနေတာပဲငင်းလို့မှမရ ဘယ်သူငြိမ့်ခြင်းကိုနော်ဒီမှာအာရဘူရေရပြနေဒီဟုတ်သားကြီးနိငြင်းလို့မရဘူးကြဟင်အပြင်မှာငြင်းရင်တော့ကျွတ်ကျွတ်ဆုံးပါများအတွင်းကြီးအဲမြင်ရင်းစီလိုက်မှကျွတ်ကျွတ်နိုင်မှာဗျဒါအနာတမင်ဖို့တိတ်လို့ဟုတ်တော့အဲ့တော့အနာတမင်ဖို့မိပါရှိလို့ဝိပဿနာဝိပဿနာကလွယ်လို့ အနာတမြင်နိုင်တဲ့နေမရှိဘူးကိုယ်တွေ့ဝိပဿနာပြောတာနော်ကိုကိုကိုတွေ့အနာတမြင်ဖို့ဟုတ်နော်ဝိပဿနာကတွဲလို့တခြားပါရှိအဲ့တော့ဝိပဿနာကပထမဆရဲကတို့နာမပညာဟောမှာတို့ဟောဟောနာမမှာတယ်နော်ဟိသူ့တော့ဟိုငါပြောဒီသားဟိုအချိုးရာစားခြင်းငါပြောဒီပေးပါတော့ပြော မပြောသေးပေးပါဆိုခြူလာပေးပါဆိုတကယ်ကြီးကောက်ပြီးပဲနဲ့လို့တကယ်လည်းခြူလာပဲလေဟုတ်တော့အဲ့တော့ကမပြောသေးခြုံလို့လို့ချင်တာအဲ့တော့ခြူလာသားခြင်းမပြောသေးပေးပါပြောပါလို့ဝင်တယ်လို့ပရမမပေါ်ခင်ဒီပရမရဲ့နာမည်ဖြစ်ခဲ့ဝင်တယ်မှားရပါတယ်နော်တော့ထွက်တယ်မှားရမှာပဲဟုတ်နော်ဟင်မပြောသေးပေးပါပြောမှမပြောသေးပါမှာဟုတ်ဟုတ်ဗျာ ချိုးလာပေးပါပြောလို့ရမှာမရပါဗျာဟုတ်တော့အဲ့တော့ဝင်တယ်ထွက်တယ်ဒီကနေစာတို့ဝိပဿနာရှိတာမှာဗျာဟုတ်တော့ဝိပဿနာကလွယ်လို့အနာတ္တမြင်နိုင်တာမရှိဘူးဟုတ်တော့ပြီးတော့အနာတ္တကဘယ်ကြည့်လိုက်ရမှာလို့ဆိုတော့ဒီသဏ္ဍာန်နမိတ်ခန္ဓာတဲ့အတွဲကြည့်လိုက်ပါဗျာနော်အနိစ္စလက္ခဏာ အာထုတ်တဲ့ယောဂီများတို့ဓမ္မသနာညာဆိုပါတော့ဗျာဓမ္မသနာညာကဟိုဟာပါတော့ဟိုလမ်းခွဲခေါ်ကြဘူးလားအမြင်လမ်းခွဲလို့ပြောကြပါတော့တို့ကအတာတင်ဟိုကနာတာပြအမှားဟိုတို့ကနေတာလို့ငဲတယ်လို့ထင်ဟိုကမငဲတာပြအမှားလေတို့ကကောင်းတယ်လို့ထင်နေပါဟိုကအပြက်ပြမှားလေအဲ့ဒါလမ်းခွဲနော်လမ်းခွဲပဲလမ်းခွဲပဲအဲ့ဒီလမ်းခွဲရောက်လို့ အဲ့ဒီလက္ခဏာ၃ချက်ကိုတစ်ချက်ချက်တာနေကတုံးရတုံးမနေနိုင်ပါဘူးတစ်ချက်ကိုမြည်၍ကြံတာကိုအလိုလိုသဘောပေါက်ပြရပါတယ်ဟုတ်နော်ညာတော့အားဖြင့်ရှုပ်ွက်တဲ့ကပြတဲ့အနိစ္စလက္ခဏာကိုအများဆုံးမြင်ပြီးညာတရားတာများပါတယ်ဒုက္ခတိရောက်လို့တော့တော်တော်နည်းပါတယ်အနာဂတ်ကတော့ကိုယ်ရွေးပါတယ်ဟုတ်နော်လိမ္မာကတော့တို့တို့ဘာလို့ည ဒီဟိုရှုပ်ွက်တဲ့စီရင်ကိုတာတတိပညာဒီပွားကနေပေါ်လိုက်ရွေးကနေကြောက်လိုက်ပွားကနေပြောလိုက်ရွေးကနေကြောက်လိုက်နဲ့အဲပေါ်တိုင်းကြောက်နေတာရွေးကြောက်ကြောက်နေတာကိုစစ်စစ်သွားနေအဲဟိုတာတတိပညာရှင်ရင်းမှတ်တယ်အဲဒီတာတတိပညာဖုံးထားတာကိုတာတတိပညာပေါ်လိုက်တဲ့အတွက်အလေးသာကလောလောလေးနဲ့မြင်တယ်လွယ်တယ်နော်အလွယ်ဆုံးလွယ်ဆုံးဖေယောဂီဒီပြအဲ့ဒါမြင်ပြီးတော့သွားတာများပါတယ် ဒုက္ခတိမြင်သူနေပါတယ်အနာတ္တကတော့တာ၍တာ၍မြင်သူနေပါတယ်ဟုတ်ကြပြီးတော့ဒါကတော့ဟိုဆရာတော်တို့မှသိမှာပါဘုရားတပည့်တော်တို့ပါတယ်ရှိနော်လက္ခဏာတို့ရာသာတို့ပြစုပဋ္ဌာန်တို့ဗလာထာကတော့ဟိုကပေါ်ချက်ကိုဆရာတော်ပြောနော်ဟိအဲ့ဒီနေရာမှာတို့မှတ်တဲ့ယောဂီကရှုပ်ွက်တဲ့သိသိသတ်သတ်လောက်တာမှတ်တယ် ဥဒ္ဒအားရဲ့ဉာဏ်ကင်းပါခြင်းမရှိခြင်းသူကလက္ခဏာမြင်နေနေတာလေသူဒီအနိစ္စပဲတော့ညာလက္ခဏာမြင်တော့ပဲလေဟုတ်နော်အဲလက္ခဏာမြင်ဆိုတာမယုံကြည်သေးဆိုရင်မယုံကြည်မဲ့အမည်ပဲမြင်တယ်ဒီကမြင်လာမှာပေါ့သာတာမြင်ဆိုတာသူရဲ့အိတ်တာမြင်တာတတိကိုမြင်တာမယုံကြည်သေးဆိုသာတာရှိမြင်ပုံတော့ပုံတော့ အဲ့ဒါကြတော့သူ့ဘက်ကအကောင်းဆုံးပါသူ့သူ့ဘက်ဆန်နဲ့စေတာအာယောသူ့ဘက်အာယောညာပါအာယောသုံးခုကတော့တွဲရပါပဲတို့တော့တစ်ခုခုကိုခေါင်းဆောင်ပြီးတက်ထမ်းလားတစ်ခုခုအာယူတက်ထမ်းလားစေတာအာရတာအဖပါရမှာပဲအဲ့တော့စေတာအာရတော့နိဗ္ဗာန်ကြီးပါမှာရှိတယ်ပဲဟုတ်နော်အဲတို့သူ့လောက်လေးနဲ့တည်းနောက်ကသူ့ဘက်ကတခါတည်းမှာအတိကလည်းညာရင်းမှာသူကသူထားပွင့်နေလေးတော့အဲ့ဒါကတော့လက္ခဏာမျိုးပါပဲပေါ့ နော်သူ့ဆိုင်အားကိုအာယုံစိတ်ဓာတ်အားရရှိမှရှိတယ်သူ့ဆိုင်အားကိုအာယုံဟိုအားပြုပြီးသွားတဲ့ပုဂ္ဂိုလ်ကပေါ်လိုက်ယုတ်နဲ့ပြကြလိုက်ပေါ်လိုက်ယုတ်နဲ့ပြကြလိုက်ဆိုတဲ့ဒုက္ခလက္ခဏာမျိုးဒုက္ခကြတော့ပြည့်နေတာရွှေကြောင်မဟုတ်ဘူးပေါ်ကြပဲပေါ်ပြီးပြကြတာပဲဟုတ်တော့အနာတ္တိမြင်နိုင်ဘူးဟုတ်လား သူကရတာနေတော့မြင်ပါဘူးခင်ဗျာသူ့ဆိုင်ထားမှာကွာနော်ဟင်ပြစ်စုပဋ္ဌာန်ဆိုမယုံကြည်ခဲ့ဆိုဟဲ့မိုးမျောကဘယ်လိုသတ်တာပါရွှေအကြတော့ဘက်နဲ့ပါကလန်ပေါ်ကဘယ်လိုကြီးกว่าမယုံကြည်သတ်တယ်နဲ့မပြီးတော့ဘူးနော်ကိုကိုယ်ရင်ပါပြီးပြောတယ်လို့ကိုကျွနေတဲ့ရှုွက်သေးကဖြစ်ပင်ကိုလက်ဝါးပေါ်စီးပြီးတင်တယ်လို့မြင်တယ် အဲဒီပုဂ္ဂိုလ်မျိုးကအနာတ္တမြတ်အနာတ္တမြတ်သူတော်တော်နဲ့ပါလေတို့သိခဲ့တဲ့ယောဂီတွေထဲမှာအနာတ္တမြတ်သူတယောက်တစ်ယောက်ပါလေဒုတိယပုဂ္ဂိုလ်ဟုတ်ကြပြီးတော့အာနိကခုနတို့ပြောတဲ့ပါတော့လက္ခဏာအမြင်တော့နဲ့တက်တဲ့ပုဂ္ဂိုလ်ဟာညံတချို့နေရာတွေကရိုးရင်းရောက်ရှိတဲ့ညာကြတော်ထွက်သွားတယ်။ဟဲ့တော်တက်သွားတာပဲ။ဘောပေါ်လိပေါ်ထားမရှိဘူး ဟိုနော်ဒါကိုဖြစ်တဲ့ဆရာကဟိုနံပါတ်1ညာကြောင့်ပဲပုဂ္ဂိုလ်နံပါတ်3ကဆောက်ပြီးကြည့်နေတာနှစ်ကောင်ကြည့်အောင်နော်နံပါတ်3ကဆောက်ကြည့်ဆရာကြီးကသူပြောတဲ့အတန်ပါတော့သူဘယ်ကိုအာရုံပြုနေကြလဲဟင်အဲ့တော့တစ်ကူတက်မဲ့ပုဂ္ဂိုလ်သုံးတဲ့ကြောင့်လောကလမ်းပြီးတော့ထောက်ပြီးတော့ကြည့်နေတာဖြစ်တယ်တခွက်ကြောကကြည့်ရတော့ဗျာဟုတ်ဗျာဒါကဟိုတရားစစ်တဲ့ပုဂ္ဂိုလ်ရဲ့အကင်းရှင်အပါဘူး သူ့လေတံတွဲနဲ့သူ့အမှုရအများကြီးရလေတံဘလောကြီးကောင်းနေနေဟိုဒါကဟိုတို့ဘုဒ္ဓတာကြီးပြောနိုင်တာဘုရားဟုတ်နော်ဘုဒ္ဓတာကြီးပြောနိုင်တာအဲ့တော့သူ့အမှုရပါကြည့်ရခြိထားမှကြည့်ရမတူဟင်ဒီကောင်းတော့ပြေးတော့ပြေးတော့တော့မျက်နှာပြတ်ဟုတ်ပြီသားဟိုမာတီတို့မှတို့တည်တဲ့ဗာလိကရမောဆရာတော်ကပြောတယ်ယောဂီတို့ကျုပ်ွယ်ရလှုပ်ရှင်တာလို့နာခဲ့ကျုပ်ရှိကြ ခင်ဗျားတို့ခြေလှမ်းမှန်းလာကြည့်တာလည်းကျုပ်ပြီးတယ်ထောက်တာတို့ဘူးတော့ရအောင်လားဒီဒီကျုပ်ရတာလည်းအမှုရတာသာပြီးတာဒီဟင်ဒီကြောင်းတော့ဒီကြောင်းလည်းဗျာတို့တို့တို့ညာကြောင်းတော့ဒီကြောင်းလည်းဗျာနော်ဒီကြောင်းတော့ဝေးကြောင်းလည်းဗျာဝေးကြောင်းတော့မျက်နှာမှာမူရတယ်ဗျာဟုတ်နော်သိတာပါတယ် သေချာကြည့်ပြီးသားတယ်ဟုတ်လားအဲအဲ့လောက်ဒီတို့ကအနာတ္တကိုဘလောက်ပဲပြောနေတယ်ဒုက္ခဘလောက်ပဲပြောနေတယ်သူ့အမူအရာကစာကြည့်ရသည်ဟုတ်နော်ဟင်အမူအရာကစာကြည့်ရတယ်အဲ့တော့နာတ္တမြင်ဖို့ဆိုတော့လက်ဝါးပေါ်ပြီးပြီးတင်တော့ပြစ္ဆုပဋ္ဌာန်မြင်ကြမှာပါဆိုတရားတို့မြင်နိုင်တယ်သူကတော့ဘယ်ညာမှမကျော်ဘူးရှိတဲ့ညာအသေးစိတ်ကသာ အမှုလေးတွေကသာပုံနေလိုက်ဟုတ်တော့ဟိုဟာဒီကြတော့နည်းနည်းဟိုတော်လိုက်ဒီတော်လိုက်ဂျိုးလိုရင်းတိညာကိုတော်ထွက်သွားတာပဲရှင်ပြရတယ်မြင်ခဲ့ပါတယ်ဟုတ်နော်ပြီးသူပဋ္ဌာန်မြင်တော့အကုန်ကိုဥမာချီခါမြင်တာဗျဟုတ်နော်ဒါမှဝိပဿနာကဉာဏ်လုံးငန်းလို့ဆိုပါဘူးကညာပါဘူးသိလူတဲ့ဟုတ်နော်သိလုံငန်းပြပါမှရတယ်ဉာဏ်လုံးငန်း ပညာပါမှရတဲ့တို့လူပိတရားကိုပါလာကိုယောဂီတရားရှိဖေရာကတပုတ်ပဲခေါ်လိုက်တာသို့တော်ညာငူကြောင်းပြုပြီးသဘောပေါက်တာချင်းမတူဘူးအပုတ်တရားဖြစ်သွားခေါ်တဲ့ဘက်ကလည်းတပုတ်ခဲနာတဲ့ဘက်ကအပုတ်တရားဖြစ်သွားဟုတ်နော်ညာပါဖို့သိလူတွေဟင်ပါကြရလားကြတာဒီ ပုဂ္ဂဘယ်သွားပါနေတော့ဒီဘယ်သွားပါနေတော့ညာလားဟင်ဟင်တို့ကဝိပဿနာအနာတ္တမြင်ဖို့ဝိပဿနာကိုတို့ကလုပ်မှာဟုတ်နော်ဝိပဿနာလုံနိုင်မှဒုက္ခတို့ကြောင့်ဖြစ်တဲ့အထောက်ပံ့ပေါ်လာတာမဲ့ဖို့နိဗ္ဗာန်ကိုတို့ရပါနော်ဟုတ်နော်အဲရေးကြည့်တာကတို့က ဒုက္ခကိုဒုက္ခမှာပြီးဖို့အရေးကြီးဆုံးမပြီးမပယ်နိုင်ဘူးနော်ဟုတ်တို့မင်းကုန်းတွေကြီးတွေကဒုက္ခဒုက္ခမှာပြီးလို့လားဟုတ်ဗျာသို့တော်ဘူးဗျာဟုတ်ကလားဟဲ့နဲ့ဒုက္ခမှမသိဘဲနဲ့ဒုက္ခဒုက္ခကလုံးအောင်ဘယ်လိုလုံးတော့ဟုတ်ဗျာဒုက္ခပေးမှရမှာလားဟင် ဒုက္ခပြီးမှဒုက္ခကတို့ကြောင့်ပြီးမှာပေါ့ဒုက္ခပြီးခြင်းခုနကသူပြောတဲ့ဝိပဿနာရှိပါအပေါ်ရာပြတာတော့ဒုက္ခကြောင့်တော့ဒုက္ခကိုဒုက္ခရောက်ဆောင်ပြမှာပဲဟုတ်တော့မပြမှာပဲတို့ဆိုပါတို့ဗျအဲတို့စားနေတဲ့ပါပြီဗျကောင်းလို့စား ဒုက္ခလိုပဲပြောမှာပဲဟုတ်နော်ကိုကြိုက်တာသားတာလေကိုကိုယ်တိုင်အဖဟတဲအောင်လုပ်ပြီးချက်ပြုတ်ပြီးသားတာလေကောင်းတယ်ပြောမလားဆိုတယ်ပြောဆိုတယ်သူသားသူတယောက်မှရှိဘူးကောင်းတယ်ပြောသားတာရှိပါဘူးအဲ့ဒါကြီးတညာနှစ်ညာလောက်သိပြီးတော့သူ့ကိုပြန်ပြီးတော့ဖောက်ဖောက်ကနေပို့လိုက်တော့ဘယ်လိုမျိုးသူဘာဖြစ်ပေါ်လာလဲ ဟိုဟိုကတော့ဟိုကဝင်လာတာဒီပဲမဟုတ်ဘူးလားဟိုကဝင်လာတာဒီပဲဒီဟိဟိုကဝင်လာတာဒီဟာအကောင်းနေဆိုပြီးတို့အဲ့ဒါဒီဘာတော့မရမကဘူးအဲတော့ထိုးသွင်းထားတာလေအဲ့ဒါကိုတို့စားလို့ဝိပရိနာမဒုက္ခဟုတ်နော်အဲ့ဒါကိုတကယ်ဒုက္ခကိုဒုက္ခရောက်ဆောင်ထားတဲ့ဖောက်ပြန်တဲ့ဒုက္ခဟုတ်နော်ဟုတ်နော် အဲ့ဒီဒုက္ခကိုမနေဘူးဟုတ်ဗျာဒီဟိုကျလာဘုရားတဲကမှတော့တော့တော့ပြောပြောမယ်အဲ့လိုမှယတိဝနဲ့သွားတာဟုတ်ဗျာအဲတို့ကယဟန်တစ်ပါးတော့ပြောတော့ကျင်ယူတာဗျာသူကလည်းယဟန်ချင်းနဲ့ရှင်းနိုင်တာလည်းဟုတ်ဘူးဗျာတော်တော်တော်ပြောနေတောက်တာပေါ့ဗျာဟင်ကြောက်တာပေါ့ဗျာအဲသူတို့တရွာလုံးများလှည့်ကြနေကြဆုံးကြကြီးလာဟိုဟာတို့ကသက်သက်လို့သာတာဟို သူနိုင်နေလာဖို့ကြောက်တာပေါ့ကြာဒီလောက်ဒီတို့လို့ပြောဟုတ်ကြာဟင်အဲ့တော့ဘာလို့ဟာတော့အဲအိမ်သာပေါ်တဲ့လူအဲ့ဒီအိမ်သာသုံးကြီးကြီးကြာလာပြီခေါ်တာငါမလေးရပါခဲ့တဲ့ဘာဟင်းညာဟင်းဟုတ်ကြာခေါ်ခေါ်တော့ဘာဟင်းညာဟင်းမလေးရဘာတို့လေးနဲ့ဘယ်လိုလေးနဲ့အဲ့လိုသာအဲ့လိုအာယုံလေးပါ ဒါဒါဟိုကသမင်းကြိုင်နောက်ရဲ့ဟောတာကိုရေအကောင်ကိုအတုံးဖြစ်မဲ့အကောင်ဟောဒီကောင်ကိုဟောလို့တုံးဖြစ်နိုင်တယ်ဟုတ်ဗျာသာဘူးလားတို့ဒါမှမဟုတ်ရလာတနာနောက်လိုက်တော့မှာဟုတ်နော်ဟိုကတို့ဟိုကျင့်နေတဲ့ဟိုအကျင့်မူတာအားလုံးပြုပြီးတော့ဟိုလူကြတန်းရတာဟိုတို့မှဟုတ်ပဲနဲ့ဟုတ်နော် ကျင့်နေတဲ့အကျင့်အာရုံပြုလူတာကိုအဲ့တော့တို့ကအကျင့်နဲ့ထိုက်တာမှာမှာပေါ့အဲ့တော့ခုမှလည်းကောင်းကောင်းကျင့်တာလည်းမရှိတော့အဲ့ဒါလိုလုံးပြရတယ်ဗျာပေါ့ဗျာဟွာလာဟိုသွားကုန်ပြန်ကုန်လေဖြေဖြေထုတ်လိုက်ရတယ်ပေါ့ဗျာဒီအဲ့တော့တို့ကဒုက္ခနေကိုတော်တော်ခဲနေတယ်အဲ့ဒီသအိုးကနှညာအိတ်သုံးညာအိတ်လို့ပြီးလို့ထွက်လာတာဟာအတွင်းမှာတို့ဘယ်တော့ဖောက်ပြန်နေမှထင်တယ် အတွင်းမှာပေါက်ပြန်ပြီးမှအဲဒါလိုဖြစ်ရတာနော်အတွင်းမှာပေါက်ပြန်ပြီးမှအဲဒါလိုဖြစ်တာဟိုကောင်းကနေဟိုဆိုးဟိဟိအတွင်းမှာသူတို့ပေါက်ပြန်လာမှာအတွင်းမှာပေါက်ပြန်ပြီးမှအဲဒါလိုဟိုလိုကောင်းကနေဟိုလိုဆိုးဖြစ်တာလားဟုတ်သလားအဲ့တော့သူကအဝေနဲ့ထွက်လာတာပြီးတာထဲမပြီးတဲ့အတွက်ကောင်းနေတယ်ထင်လားဟုတ်နော် အဲ့တော့တို့ကဝိပဿနာဆိုတာအတွေးကိုလိုက်ကြည့်တာအပေါ်ရနဲ့မပြီးရဘူးဟုတ်နော်အပေါ်ရနဲ့မကြည့်မပြီးရဘူးအဲ့တော့ဒုက္ခတို့တွေကဒုက္ခဒုက္ခမှမသိတော့ဒုက္ခကိုကြောက်ကြလားဟုတ်ကောမိမကြောက်မှာပေါ့တို့ဘာလို့စာရီနဲ့ရေးရေးရေးထားရှိပါလေအကန့်တစီမကြောက်ဘူး အကန့်သူထောက်ပြလို့မြန်မာမှန်တယ်ထောက်ပါလားဟေးဟိုတို့သားလေးသားလေးနဲ့တွေ့ကြပါဘူးလားလေအကားတည်းပြေမတော့ဟင်ဘသူတော့ဟာပုတ်ကလာကြအကားတည်းပြေမတော့ပြီပြဟုတ်တော့ဒုက္ခမှမမြင်ဘူးတော့တို့ဒုက္ခမကြောက်ဘူးဒုက္ခမကြောက်တော့ဒုက္ခဖြစ်ကြောင်းတွေပဲတို့လုပ်နေတယ်ဒုက္ခလို့တော့မလုပ်ဘူး လောက်သလားတို့ဒုက္ခတို့ကြောင်းဟုတ်တယ်လို့ဒုက္ခဖြစ်ကြောင်းနေကြီးတဲ့လုပ်နေတာဟင်ဒုက္ခညာဖို့ကြီးတယ်ဗျဟုတ်ဗျာဟင်တို့ဟိုတရားတော်တွေကိုဒါတာတွေလည်းရှိပါတယ်ဗျဟိုဒါနာမှာဟိုဝုတ်မိတဲ့ဒါနာဝုတ်ကံတို့ကြောင်းဒါနာတွေကွာတို့သာဘူးဒါတွေပါဗျာဟုတ်နော်ဟင်တို့ကများသောအားဖြင့်ရိုးရိုးဒါနာဝုတ်မိဒါနာပဲလုပ်ထားများ နော်ဒီဒါနာလေးပြကြပြီဘယ်တော့မှတော့လူနဲ့လားနော်သူ့လောက်တော့လူနဲ့လားပြီးတယ်ဘူးဟုတ်နော်ဒီဒီလာတဲ့ဒါပါတို့ရှိခုယူထားတဲ့ဒီပါဘုရားတေဝတာပါတို့ဟိုတိတ်ခါရင်ဒီလာဗာတိဝင်နိုင်တဲ့အာရမရူပဗာတိဝင်နိုင်တဲ့စိတ်ခါရင်ဒီလာဓမ္မဘုရားဟုတ်နော် ဒီဒီခါရင်ဒီလာတော့မနေရပြောပြီးခေးကြတယ်မှာပဲနော်ဒီလာအားကိုးဖို့လေအဲဒီခါရင်ဒီလာနဲ့တို့ဘာသိဝင်လာတဲ့ချိန်မှာတို့ဒီသာသိနဲ့ဒီလို့ရှိရင်မြမဟိုပေါ်ပြားဟင်အဲအရှင်ဘုရားများဟိုသတုထသာပေါ်ဘုရားဟိုဗာနဲ့လေတုတ်တန်ဟိုတုတ်တန်နီးနဲ့ဆိုလို့ရှိရင်လေဝိတဝိသရာကိုတွဲလိုက်ပေါ့ဘုရားဟုတ်နော်အဲဒီတုတ်တန်နီးမှာရှိတဲ့ ပတုကဗာမီသင်္ခါရုပ္ပခရဲ့ဥပိ္ပခဧကကရာနဲ့ညီရဲ့ရှင်ပြရတယ်။နော်အဲ့ဒါဒါသိတဲ့နေတာမဟုတ်ဘူးလားဗျာ။ဟုတ်ပါဒါသိပါနေတယ်ဗျာ။ဟင်ဘုရားတို့တရားအထဝရတဲ့ပုဂ္ဂိုလ်ဟိုဝိပဿနာကြီးရဲ့ပြောလို့ရှိရင်တော့သမာဓိထူတော်ဝိပဿနာရှိသမာဓိထူတော်ဝိပဿနာရှိဟုတ်နော်တညာမှာဝိပဿနာညာမမီသေးသမျှသမာသမာဓိထူတော်နေဟုတ်နော်ဟုတ်နော် အဲ့ဒီတမာတိဆိုတာနဲ့သမထတူပဲနော်သိရင်အောင်လုပ်ခါစီတယ်အဲ့တော့တို့ဘာနာပြောလို့သမထတူတော်ဝိပဿနာရှုသမထတူတော်ဝိပဿနာရှုဒီလိုနည်းနဲ့တို့ဒီဝိပဿနာနာသိပေါ်ကြဝိပဿနာကြီးတဲ့မဟုတ်ဘူးသမထမှာပါပဲနဲ့ဖြစ်သလားမဖြစ်ပါဘူးဗျာမဖြစ်ဘူးဗျာနော်ဟင်သမထမှာပါမရဘူးဗျာသမထတူတော်ဝိပဿနာရှုသမထတူတော်ဝိပဿနာရှု ဘယ်လိုတင်တော့ဟုတ်နော်အဲရှူရမှာဗျအဲအဲဒူရူဟာနဲ့ပြောလို့ရှိရင်တော့ဟိုလိုတမထရောက်ရေပေါ်ဗျာဖမ်းဟင်အဲရေကလည်းသူကြီးဖမ်းလို့ရအောင်တင်တဲ့စာပလင်းလည်းပါအောင်ပါတယ်စာပလင်းလည်းပါအောင်ပါဟုတ်ဗျာစာပလင်းကပွင့်တော့ပြီစာခပြီးတော့မှရေကဖမ်းရတာဗျာရေကဖမ်းလို့တတ်နိုင် တရားသူကြီးကြီးတဲ့မရဘူးရဲမပါရင်တရားသူကြီးကြီးတဲ့အမှုမသိနိုင်ဘူးသေတာမပေးနိုင်ဘူးနော်ရဲပါမရဲတပ်ဖွဲ့ပါမတရားသူကြီးမှုတဲ့သေတာပေးနိုင်တာဝိပဿနာပြီးတို့စစ်တာသေးတာဆိုတော့တရားသူကြီးများမဖြစ်လားဟုတ်တယ်နော်အဲ့ဒါတို့ဝီဆရာတော်ဘုရားကြီးကြော်ရီကြော်တာရှိပါတယ်ဟိုတရားထောက်တဲ့ဟိုတို့ဟာမိုးလေဝသညုံကြုတ်လေ ဥလာဥလာပေါ့နာတိဝါငါယူလာတမထာကြီးလို့ပြောနေတယ်ဖျားပြီးများကသူလည်းသိတာပဲလေဖျားတော့ကစားကဘာထွက်မလဲလိုက်ချာပေါ့အဲ့တပည့်တော်တို့ကနှာခေါင်းယူတော့ဝင်လေတွေ့လေယူတော့အဲ့ဒါကိုတမထာကြီးတမထာကြီးနဲ့ပြောနေတယ်ဖျားဆိုဝင်ဦးဆရာတော်ကပြောတယ်ဆုံးတဲ့ချုံညင်းမနေတာဘာမှလည်းဖျားညင်းရေးလေးပါဖျားတော်တို့ ကိုယ်နဲ့သမီးညံ့မနေတာပါပါလေဗျာဟုတ်နော်ဟဲ့တရားတော်တော်ဆုံးဖြတ်တော်မတင်ဘူးတရားလေးပါတော့သူဆိုတော့သူပဲမဟုတ်ဘူးလားသူသူပါလာပဲသမထနဲ့ဥပဒနာသူသူတော့သမထမပါဘဲဥပဒနာပဲလို့မှသူလို့မရဘူးအဲသမာဓိထူတော်ဝိပဿနာရှုဆိုတာနဲ့သမထထူတော်ဝိပဿနာရှုအတူတူပဲဉာဏ်တစ်ဖက်နဲ့တစ်ဖက်ဟိုက အတွင်းထိနှိုက်ပြီးတော့တတိကယူရတာယူလို့အဲ့ဒီအတွင်းထိဟိုမြင်ရမယ်ညာတကုတ်တခဲကြည့်ရမယ်ညာဆိုရင်ဒီကသူ့အားမပြေမချင်သမထထူအောင်ပေးရတခါတည်းလေးရဲ့သုံးရကြပါတယ်တချို့တပါးတော့ကြာမှဖွင့်တာဟုတ်မချက်ချင်းကြီးဘက်တကြီးတာမဟုတ်ဘူးဟုတ်ကြဟိဘက်တကြီးတာမဟုတ်ဘူးအဲ့သမထကကင်းလို့မရဘူးသမထဘူတော်ဝိပဿနာရှိသမထဘူတော်ဝိပဿနာရှိဟုတ်ကြ အဲ့တော့အိဋ္ဌလက္ခဏာကတော့မိမိရှုွက်ခြင်းကတွေ့တဲ့အတွက်ညာလွယ်ပါတယ်ဟုတ်ဗျာဒုက္ခလက္ခဏာတော့မျက်စိမိတ်ထိုင်လိုက်ကလေးကတွေ့တာထင်တယ်ဘယ်ချိန်တွေ့ရုံတဏှာကြီးတွေ့မပြင်းရဆိုတော့ဘယ်လိုဒုက္ခဒုက္ခကြည့်ရင်လို့ဒုက္ခကပြတာပြကြိုက်တာ ဟင်ဟင်ဟင်ဒုက္ခတွေ့ရင်လို့ဒုက္ခရှာရကဲစစ်ထိုင်တော့တဏှာယမပြည့်ခင်လားပဲလေလားကြလိုက်တာလားခန္ဓာတွင်းကဘုနာကသိသိဘုနာကခိုက်လိုက်ဘုနာကမြက်မြက်ပဲပြဗျာဒုက္ခတွေဟုတ်ဗျာဒုက္ခမှသိလားဤနော်အဲ့ဒါကိုဒုက္ခမှမသိဘူးဗျာအဲ့တော့မကြောက်ဘူးဗျာ ဟုတ်ဗျာဒုက္ခမှမှတို့မသိဘူးတပြေဒုက္ခအဲ့ဒါအဲ့ပဲဒုက္ခနော်ပြီးတော့သူပင်လူပင်ဒုက္ခပညာနဲ့ဒီမှာတိုက်တော့ပညာပြီးတဲ့ဒုက္ခပေါ့ဗျာအဲ့ဒါဒီဒုက္ခမဟုတ်ဘူးလားသူပင်လူပင်ဒုက္ခအတွေးဒုက္ခကိုယ်ပိုင်လို့ယူထားတဲ့ဒုက္ခမျိုးမှကြောက်ပါလို့ဟုတ်ပါဗျာဟုတ်နော်ကိုယ်ပိုင်လုံးတဲ့ဒုက္ခရှိပါတဲ့အတွင်းမှာ ပေါ်အောင်ရှုရမှာဟုတ်နော်ဒုက္ခကြောင့်ငါဒုက္ခကဒုကြောင့်ဒုလို့ရမှာနိဒုက္ခမကြောင့်ပြီးတွေဒုက္ခကလွတ်ရပါလို့ဤဘယ်လောက်ပြောပြောမလို့ဘူးနော်အဲ့တော့တို့ဒါနမှုတိလာမှုပြုွယ်လူပြည်နာပြည်ရောက်မှာဟုတ်ကြလူပြည်နာပြည်ရောက်တော့လူလူနေပြီးလူလူပေးရမှာ ပြီးတော့လူလူချင်းရဲ့တို့လောကဓာတ်မျိုးပေါ့ဟုတ်နော်သဘောလောကဓာတ်တို့လောကဓာတ်ခါရမယ်တို့ကလည်းဘဝဆက်ဆက်ကိုလူလားသူလူလားတယ်ကိုလူဆောက်ဆောက်ထားတယ်လူလားတဲ့အိုစုတို့တော့ခံလိုက်ကိုကမလူလားတော့သူ့သဘောမကျတော့လေမလူမလားတို့ကဆက်ဆံနေတာတရှိတယ်အဲ့ဒါလေတို့နောက်ကမလူလားသိနေလိုက်နေတယ် ဒုနောက်မှာအုပ်စုနှစ်စုလဲလိုက်တယ်နော်ဟုတ်လားအဲ့တော့လူဖြစ်တော်ဘောကင်းပါဗျာနတ်ပြည်တဲ့တော်ဘောကင်းလူဟင်အဲ့တော့လူချမ်းသာနာချမ်းသာရရပါလို့ဤဆိုတာလူလူဒုက္ခခံရပါလို့ဤနတ်လူဒုက္ခခံရပါလို့ဤလူသူတောင်းတာဟင်ကောင်းဘူးတလား ဟင်ဟောမှာဒါနာတိလာကလူနဲ့နာတော့မလွယ်ဘူးပြေသွားတော့ပြောပါပါဗျာဟုတ်ကလားဗျာအဲ့တော့ဒါကြီးတို့ဒီနေရာကြောင့်မှန်မှန်သိရလားလေပေလို့နေတော့ပဲနေလို့ဟင်ဟုတ်နော်ဒုက္ခမကြောက်သေးဘူးဟင်ဒုက္ခမကြောက်သေးဘူးနောက်တစ်ခါလူလာဖြစ်ပြီးတဲ့ကောင်းလုံးတို့ကကောင်းလုံးမျိုးမြေပါ နက်ပြင်ငါဆက်နေတိတဲ့ကောင်းလို့သူကောင်းလို့လို့လို့မြေရပါဟင်ခန္ဓာဝင်ရတာဘယ်လိုမှကောင်းဟုတ်ဗျာဘယ်ဘယ်ဘုံဘယ်ဘဝဘယ်နေရာကလဲလဲဘယ်တော့မှကောင်းခုနတို့ပြောတဲ့လူလားအုပ်စုမလူလားအုပ်စုနှစ်ခုကအများအားလိုက်နေတာအဲ့ဒီတဲမှာမလူလားအုပ်စုကကြောက်ဖျားမကောင်းဘူးလူလားအုပ်စုကြောက်ဖျားကောင်းနော် လိုလားအုပ်စုဒုက္ခပေးတာကြောက်တရားကောင်းဆုံးရမလိုလားအုပ်စုကအဲသူမလိုလားကြောင်းကိုအာကြိတ်ကြကောင်းပြမယ်မကောင်းတဲ့ရင် ပြောကောင်းပြောမယ်ဟုတ်ဗျာကိုယ်ကောင်းတိုက်ချင်တိုက်မယ်ဟုတ်ဗျာဟင်တခုမဟုတ်တခုနဲ့သူကမလိုလားကြောင်းမပြဟင်အဲ့တော့ညာသူမှန်ကောမသိနိုင်ဘူးလားဟာညာသူမှန်နဲ့သိနိုင်တယ်ဟုတ်ဗျာဟာဒုက္ခပေးမဲ့ကောင်းလို့သိနိုင်တာ အဲ့တော့ဘယ်နဲ့လို့ဆောင်မဆောင်တခါတဲ့နှခါမသက်သာမှုပဲဒီဘောကွာမှုဟုတ်ကဲ့ဘယ်လူလားသူကတော့ဘယ်နဲ့လို့ဒီလူလူလားလားနဲ့ဟုတ်ကဲ့ဘူးတိုက်ထားလေးလေးနဲ့ဟုတ်ဗျာကိုယ်သဘောကြတာလေးလေးနဲ့ဆက်ထားပြီးအနုညာဆုံးအငင်းသားဆုံးနဲ့ခုနကသမင်းပွဲကြီးသမင်းကောင်းကောင်းစားရတယ်လို့ပေါ့လေဟုတ်လားဟေ့တော့ဟာထွက်လာပါသူမမြင်ဘူးဟုတ်ပြီ ဟင်တွေ့မှပြမှာပဲဟိုကဒီအနုညာဆုံးအငြင်းသာဆုံးတဲ့ဆိုတော့အဲလူလားအုပ်စုကဖြစ်ပြီးတာကြတစ်ချက်နဲ့ပြီးတော့တရက်နဲ့ပေါ့တစ်သက်နဲ့ပေါ့ဘယ်တော့ပြီးအဲလူလားနောက်ကလိုက်နေတဲ့လူလားအုပ်စုနဲ့မလူလားအုပ်စုတစ်ခုတော့ပါမယုံဘူး တရားတော်ပါမလားတရားတော်မင်းကုန်းလားတရားတော်မင်းကုန်းသူမင်းကုန်းလားဟုတ်ကလားလူလားသူကြောက်တယ်ဘုရားဘုရားပူရပြတော်တော်ဘယ်လိုမှမအမခိုင်ရုပ်ပြာမဟုတ်တော့ဘူးလေမဟုတ်တော့ဘူးလေဟောတာလေလူလားသူကြောက်တယ်သူဟင်မကြောက်ဘူးနော်သူမကြောက်တဲ့ဖြင့်ကျေးဇူးတောင်းတယ်ဘူး သူတို့လေးတွေသူတို့လေးတွေချက်ပြုတ်ကျွေးဒီဘီလို့လာအောင်လာသေးလားသူတို့လေးတွေချက်ပြုတ်ကျွေးနေဘီလို့တော်သေးငမီးကြီးမတို့ကြည်သူတင်ရအောင်ဟဲ့ဟဲ့ဒီတော့လာကြီးလေးဘယ်တော့အော်လို့ဟာဟောလာဟဲ့ဟိုကလည်း အိမ်ကချက်ကျွေးကျွေးသူကလည်းပြောမှာသူတို့သူတို့ရှာကျွေးလို့ရှာပေးလို့တို့ဒီလိုသားနေရတာမောင်မင်းကြီးသားတို့ဒီသူတရားအိုးဟုတ်ပြီလားပြောလို့ဟင်းတို့လာပါတရားလေးဟင်သူရှာပေးလို့နဲ့ဟင်ဘာဆံပေးလို့စီရပါကျေသူတရားချက်ပါဟုတ်တော့ဆံပေးလို့စီရပါကျေသူတရားချက်ပါဟုတ်တော့ဒီနေ့ဆံမပေးပဲနေကြပါလား ပုတ်လားပုတ်တော့ယူပြသာမေးလို့ခေရပါကျေးဇူးတင်တင်လားသူမတည့်ဖို့လေပုတ်လားဒီကနေ့တော့ဖမပေးမယ်ညီတော်ဘာသိပေးနေမယ်တင်တယ်ဟင်တို့အဲ့တော့ဟိုကောင်းဒုက္ခနဲ့ကိုဒုက္ခမှာသို့ဒုက္ခကိုလူတိုင်းကြောက်တယ်လူတိုင်းမြင်နေမြင်ပါတယ်ကောင်းဒုက္ခကို လူတိုင်းမမြင်တဲ့အတွက်မကြောက်ဘူးဟုတ်နော်ဒုက္ခမကြောက်ဘူးအဲ့တော့အပြင်ကပြီးတဲ့သူပေးလူပေးဒုက္ခကိုသူမမြင်တော့ဒုက္ခပြီးခြင်းရင်ခန္ဓာတွင်ရှုသူပေးလူပေးဒုက္ခကအားရရင်ပြန်သွားပါလိမ့်မယ်ကိုယ်ရင်ရှားထားတဲ့ဒုက္ခကမသေးမချင်းညင်းမှာဟေးဟေးမသေးမချင်းညင်းမှာတို့ကိုယ်တောင်းထားတဲ့ခန္ဓာနော် ဒါနောက်မှသိပါပါနော်အတွင်းကသူတို့နှစ်ခုနဲ့သူတို့ကသူတို့ချင်းမတတ်နိုင်တော့အပြင်ကနေပြီးဥလူနဲ့အာဟာရအကူကြီးယူပြီးတော့ဟင်ဘုရားတပည့်တော်တို့ကိုခုဒီပဲဒီချိန်ရောက်အောင်တမွေးပွားကြောင်လုပ်ပေးနေတာမဟုတ်ဘူးလားဟုတ်နော်အဲတော့ဘုရားတပည့်တော်တို့ရဲ့ထဲထဲမှာရှိတာတော့နာမ်သင်္ခါရနဲ့စိတ်သင်္ခါရတွေပေါ့ပါပဲဟုတ်နော်ဒီအဲ့ဒီတည်းလေခေါင်းကတော့စိတ်ပဲဖြစ်ပါလေဒီစိတ်ကြောင့်ကဖြစ်တာဘူးဗျာဟုတ်ဗျာအဲ့တော့ကျွတ်တို့ကအဲ့ဒီစိတ်ကူ ခန္ဓာထဲမှာတွေးပြရမှာမင်းလှုပ်ထားတာမင်းပြန်ကြည့်တာမင်းလှုပ်ထားတာဘာတွေလဲငါလိုက်ပြသန်းတတိကလေနော်သူလှုပ်ထားတဲ့ဇာတ်ခေါ်ပြတာဟုတ်သိကြလားတူတူဖြစ်တာအော်သူကလုံးမရှိတော့လှုပ်ရှားတာလေကျိုးတော်မှလုံးမပေးနိုင်တာဘယ်သူဖြစ်တော့ဒီကရုံးပဒနာကြတော့ပေးတယ်လေ ကိုယ်ကအဲ့ဒီဒီခါလူကတညာကြမှာလဲအနာတကိုဘောမြင်လိုက်တာလေအနာတမြင်နိုင်မှာအဲ့ခါကြပြနေပါလေဒီပြင်းတော့ပြနေတယ်မပြနေတော့ရုပ်တချို့ဟိုတစ်ချက်ကြီးကိုစိတ်တစ်ချက်သိရင်တော့ကျမဖက်တော့ချက်ကတော့လုံးတယ်မဲ့စောက်ပြီးလုံးချတယ်ဦးမယ်ဟုတ်ကြတွေးရမလားလို့ကြံလို့မရအတွေးပဲတွေးတာတွေးပါတွေးတာတဲ့လူတွေးနေမှာပေါ့ကိုယ်ကကိုယ်လို့ကိုယ်လို့ဟုတ်တော့ဟုတ်တော့ကိုယ်လို့ကိုယ်လို့ပါ ပြီးတော့ကမ်းမောင်းတဲ့လိုင်ဖာဟာကိုယ်တိုင်ွက်အများကြီးရပါတယ်။ငါကဘယ်နှမိုင်နဲ့ပြေးနေပြီ။နော်။တော့ခုခေတ်ဆိုလို့ဒီရှိမရှိရတာကိုပါတယ်ခင်ဗျာ။ဒီဘယ်လောက်ထိရောက်နေပြီဒီရှိပါပါတယ်။ကာသမားဟာတိုင်ွက်ကြည့်မောင်းနေရတယ်။နော်။တို့တရားအားထုတ်တဲ့ရောကျုပ်ွက်ဘယ်တော့မှမပြောက်ပါဘူး။ကျုပ်ွက်ရဲ့ပြချက်ကြည့်ပြီးတော့သွားတာ။သဘောပေါက်ပါလား။ဟင်အဲ့တော့ နှခေါင်းကရှုလို့ဝင်ပြီးထွက်ပြီးဆိုတော့အဲဝင်တာနဲ့ထွက်တာပြောချင်းတူလို့လားသဘောချင်းနဲ့တူတယ်အပြောချင်းမတူတာမှန်လားသဘောချင်းမတူဝင်တော့ခိတိုက်တယ်ထွက်တော့ဆန်တိုက်တယ်ဒီချာကြည့်ပါနော်အဲ့တော့ခိတိုက်ခါရတာနဲ့လှန်တိုက်ခါရတာတူမယ်လားခါရတာချင်းမတူမှတ်ကြည့်ပါ ဝင်နေထွက်တယ်အပြောချင်းမတူတာမှန်သမျှသဘောချင်းမတူဘူးလေဟုတ်နော်အပြောချင်းမတူတာသဘောချင်းမတူလို့ပဲကြာအဲ့ဒါပြင်ပါလဲဒီတိုင်းပါပဲကြာဟုတ်ကြာသူ့တို့ကအမြဲတမ်းကြည့်နေရမှာရှုပ်ွက်ကိုမလှုပ်ရှုပ်ွက်ကိုမလှုပ်တော့အတွင်းနေလို့အမှားများလာတယ်အတွင်းထဲမှာအရှင်ဘုရားတို့ဆန်းနေတတ်တယ်အတွင်းထဲမှာနိဝရဏ၅ခုကိုပါပါတယ်အမှန်တော့မှာသံဃာခုကိုပါပါတယ် ဘယ်ဟာလူသေးတယ်လဲရှင်ပြားတို့သိမနေနဲ့နော်ဒီဟိုအရှင်ပြားတို့မမင်းကုန်းသာတိဆိုတော့ဒီမှာပါဘုရားတို့လုံးငယ်ငယ်တော့တော့ထုတ်ပြီးတူလာတယ်တိုးဘူးသေးတာရှင်ပြားတစ်ဖက်ငါရောက်ပြီထုတ်ပြီးတူလာလေတစ်ဖက်ငါရောက်ပြီကိုယ်ကလည်းငါရောက်ဒီဘက်ကလည်းငါရောက်ဟင်အဲငါရောက်ငါရောက်ပြီးတူလာလို့ဒီကလည်းဗန်ငါမျိုးနဲ့ဘုရားကနေကိုယ်လည်းငါမျိုးနဲ့တူလာတာပဲလားဟင်တူလာပါပဲကြပြီပါ ဟုတ်တော့ထုတ်ပြီးတို့လာနဲ့တို့တော့သူတာဗျနိထုတ်ပြီးကဘာတော့ခေါင်းတကြီးကခေါင်းနဲ့ပိုင်လိုက်ပြီးပင်လည်းဦးကြောင်းလည်းပိုင်လိုက်ပြီးဟုတ်နော်အဲဟိုအနေနဲ့နာဘကလည်းမောဟကအဲ့တော့ကြီးတာအဲ့ဒီဒီကြီးကဘာလဲသိတယ်ဟေးဟေးဟိုတို့နောက်လိုက်၄ယောက်ကတော့သူပြီးတော့ရောက်တာတော့ဖမ်းရတာလေပို့ပါတာလေခေါင်းကတော့ဟုတ်ဘူးနော် ဒီပင်လည်းဦးဆောင်လဲလိုက်လိုက်ပြီးရှင်ပြီးတော့ကန့်ထားလာရပါပေါ့လို့ဟုတ်ပြီကြားလေးမှာဒေါင်လေးကန့်ထားတာရှိတယ်ကျက်ရှာကျက်ရှာကျက်ရှာကလည်းပြိတ်ဖမ်းနေမောဟကြောင့်တရားကောင်းဆုံးတော့ဟုတ်ဗျာကျက်မောဟကြောင့်တရားကောင်းဆုံးဗျာဒီမှာလည်းအသွားနဲ့တာသူတို့ရှိနေတာပဲရှိမှာပဲနော်ရှိမှာကိုယ့်ဘက်ကအာသာယူသူနောက်ဆုံးပါပဲအဲ့တော့သူ ဒီမှာဟိုကျင်းနဲ့ပြောနေကြဆိုရင်တော့အမှန်နဲ့တွေးပဲလေအမှန်ကောင်းရဲ့တွေးနေမှာပေါ့အမှန်ညရဲ့တွေးများမကောင်းလေဟင်ဟုတ်နော်အဲ့တော့ဟိုនិဝရဏလေးနဲ့ဓာဏီနဲ့ပြောတော့များပါတယ်လေအတွေးနဲ့မှပဲဟင်အတွေးနဲ့မှပဲအခုဘယ်နဲ့တော့ဒီအတွေးဘက်ကအောင်သူဘယ်နှကအော်အမှန်ဘက်ကဘယ်နှကအော်ပြီးလို့အောင်သူပြီးဘယ်ဘက်ကအော်လို့အောင်သူ ဝေဒကအောတို့မကအော်ရဘူးလားဟင်ဘုရားတော့ဝဲလာလဲအောင်စုပြီပဲတဏှာကြီးခိုင်တော့ဟောတခိုင်းတခါဝင်တော့ဟောကိုဘက်ကပဲအောင်စုတို့တော့ဘယ်တော့အောင်စုပြီသွားလို့တို့တော့အမှန်နဲ့တွေးတယ်အဲ့တော့တို့ကဒီမှာဒါတော့တမ်းပါနေရမှာဟုတ်နော် အမှတ်တဲ့အောင်မှန်ပါတဲ့အောင်မှန်ပါကျူဝဲနဲ့မသိတဲ့အတွေးမရှိရင်သိပြေးတာသိအေးရင်တွေးပြေးတာတွေးအေးရင်တွေးကြည်ပါလေတွေးကြည်ရင်ကြည်ပါလေကြည်တော့မှန်ကြည်တော့သူ့ရှိသွားတဲ့အရာဝတ္ထုမှန်ကြဖြတ်သွားဖြတ်လာမှန်နဲ့ပေါ်တယ်လို့ဝင်လေထွက်လေဖြတ်သွားဖြတ်လာမြင်နိုင်ပြီဟုတ်တော့မှန်ကြည်ပါပေါ်ပါတော့ မှန်မကြီးပေါ်လာဘူးမှန်ကြီးအောင်လုပ်နေရတွေးကြည့်ရင်မှန်ကြီးမှာပဲလေမနောတွေးကြည့်ရင်မနောတာမှန်ကြီးလာလို့ရှိရင်တို့ဒီဝင်လေထွက်လေရအသုံးစားဖြတ်သွားဖြတ်တော့သူပေါက်နေတော့တာအဲ့ဒါကိုသိတိကြီးကြောင်းလို့ဆိုတော့တုံးတယ်သိတိကြီးကြောင်းပြတဲ့နမိတ်တောင်တမာရီနမိတ်လို့တုံးပါတယ်အာယုမှန်တစ်ခုလေးရလို့ပေါ်တဲ့အတွက်တမန်နမိတ်လို့လည်းတုံးပါ ဟုတ်နော်မှတ်သားကောင်းရာကပေါ်တဲ့ပညာသနပိတ်တဲ့သုံးပါရဲ့ဟုတ်နော်အဲ့ဒါကိုဘယ်တော့မှလက်မတော်နဲ့အဲ့ဒါကားတရားရဲ့တိုက်ပွဲမနဲ့နဲ့ကွက်တဲ့လို့အရေးပေါ်တယ်မှန်လို့သာကြည့်ပါအရေးတော့ဘယ်တော့မှမဟုတ်မနဲ့နဲ့ကွက်တဲ့လို့ပေါ်တာဟုတ်လားမနဲ့နဲ့ကွက်တဲ့လို့ပေါ်တာဆိုမှန်တာကြည့် မှန်မျက်နှာတွေ့ပြီးအရေးကောင်းလိုက်ရင်ပြောင်းမနော်ဟုတ်နော်မှန်ပဲတော့မှလည်းမလုပ်ပါနဲ့အဆုံးထိမှန်ကြည့်သွားပါပါကာမောင်သူဒီအဆုံးထိသူခရီးဆုံးထိဒီသူတိုင်ွက်ကြီးမောင်းနေတယ်လို့ရှုပ်ွက်ကိုဘယ်တော့မှမရှုပ်ပါနဲ့ဟုတ်ရဲ့သူပြကြတယ်လို့ပြပါသေးပြတာကြည့်ဖို့ယောဂီတာနော်သူပြတာကြည့်ဖို့ယောဂီတာတို့တရားသမားကအကြည့်သမားပါ ကြည့်ရမှာနော်သူကြတာကြည့်ဖို့ပဲဘာဘောအောင်ညာဘောအောင်ဘာဖြစ်အောင်ညာဖြစ်အောင်တို့မပါရဘူးတို့ဝင်မရှုပ်ရဘူးတို့ဝင်ရှုပ်အတ္တဖြစ်ပေါ်မှာနော်နာတာဆိုသူသဘောသူဆောင်တာမဟုတ်ဘူးလားဟုတ်နော်ဒါအကြည့်နေရမှာပဲအဲ့ဒီနမိတ်တထိုင်တွင်တို့ဟိုရောက်ကြောက်ပြောမှာပေါ့လေသာထုတ်ခါသာယောဂီမှာဆိုလို့ရှိရင် ဖြည်ကြီးပေတဲ့အရာဝတ္ထုဖြည်များတဲ့အရာဝတ္ထုတောင်းသလိုမိခုဟာမဲမောင်မဲတူမိခုဟုတ်ကြားချက်ဟာလည်းမဲတူမိမဲတူမိပါပဲမဲရရှိအောင်မလုပ်သူကြတဲ့အတိုင်းလို့ပြီးတော့အာယုံတော့သိပါနေရင်သူရှိပါပဲရှိပဲဒီကိုရှုဘက်ကိုမရှုပ်ပါနဲ့ရှုဘက်ကိုလုပ်ပြီးရှည်တဲ့နောက်မလိုက်ပါနဲ့လမ်းပြောင်းမလို့မှန်တော့ ဒါအာထုံးခြင်းလို့ပြောတာနော်အာထုံးခြင်းလို့ပြောတာပါအာထုံးမဲ့ခြင်းလို့လည်းပြောတာပါဟုတ်ရကျုပ်ကမအားကောင်းလို့အတွေးနေတော့အမှတ်ကများလာတယ်နော်အတွေးနေတော့အမှတ်ကများလာတယ်အဲ့တော့တွေးဘူးနေရတာအေးမှာပေါ့အေးလို့ဒီဒီလို့ဒီတက်ဒီကြီးလာတယ်မှန်ကြီးကြီးတော့ဘုရားကပြတဲ့နမိတ်ကလည်း တို့ပါတို့ဟိုတိရချောက်လောင်နေပြီချူဖတ်ချူတော့ဖြစ်သွားမဲတူမဟုတ်တော့ဘူးချူဖတ်ချူတော့ပဲပေါင်းညာမှာတော့အဲ့ဒါနဲ့လည်းသွားနေအဲ့ဒီညာလောက်ရောက်မှတို့ဆရာတော်တို့ဟောလုပ်တဲ့ကျုပ်နှစ်တို့ပါတို့လေတို့အထက်ညာကြီးကြောင့်ပလဲတို့ပါတို့တော့သူ့လိုသွားတာဆိုတော့အထက်ညာကြီးကြောင့်ပါတို့ပါပါအင်ဝဒီအင်မဒန်ကြီးစိတ်တန်ရှင်းသွားပြီးကိုယ်စိတ်ကြီးကိုချစ်ပြီးသူမှပေါ်လာဟုတ်နော် ဟေးဒါရှာရတာပါဗျာသူကသူပေါ်ပါတော့ဗျာသူကသူပေါ်ပါနော်ရှာခိုင်းတာမဟုတ်ဘူးနော်သူ့နေရာနဲ့သူတို့ကတော့ဒါပေါ်လာရာအဲငါသိကြီးနေပြီဒါတော့သိတော့သိကြီးနေမှသိရင်ကြီးဒီတရက်ကြီးအောင်ကြီးတရက်ကြီးအောင်တို့တော့ဟုတ်နော်ကျူပါအဲတော့သူတမာရီကိုပေါ်ပြီးဟင်တော့ဝင်လဲပေါ်နေပြီထွက်လဲပေါ်နေပြီသူငါသူတို့ချင်းတို့တို့လာရှိအောင်လုပ်မယ် ကိုကသူရှိချင်းရှိရှိတာသူအောင်မလုပ်နဲ့သူရှိတဲ့အတိုင်းသူကရှုပ်ွက်လက်မလွတ်ကြည့်နေဖို့ပဲဟုတ်ဗျာအဲတို့တတိအာကောင်းလို့ရှုပ်ွက်တဲ့စိုက်ကြတော့သူကသူဒူလိုက်တာတို့တတိအာမကောင်းလို့အာယုံတော့ပါသွားရင်သူကသူရှိပါသွားတာပဲတို့မလုပ်ပါဘူးဟုတ်နော်အဲ့ဒီတိုင်းမှနေလက်ဒီတိုင်းပဲသွားရပါဘူးမားတယ်ကမရှိပါဘူးဟုတ်အဲ့ဒီသွားလို့ အခုမြင်နေတဲ့ဟာကိုတို့သာလို့ကြတော့တမာတိညာဒါဖြစ်ပြနေတဲ့ညာတော့ဖြစ်ပြနေတဲ့ညာကိုတမာတိညာအရေးကြီးဆုံးတမာတိညာအရေးကြီးဆုံးအင်းတို့မြင်ပုံတွေပါရီတော့ဘာဘာနဲ့ပြောမှမသိဘူးတို့သာပြီးကြတော့ငရုတ်ချံ ငရုတ်ရာပဲကောင်းဖို့ငရုတ်ရိုးထောင်တဲ့နေရာအရေးကြီးဆုံးဟုတ်ငရုတ်ပြီးမတိုက်ခင်ပြိုးရင်ခေါ်ပါဟင်ပြိုးထောင်ပြီးမှငရုတ်ကွင်းထဲကိုစိုက်ရတာဟိုဟင်အဲ့တော့ငရုတ်ပင်ငရုတ်ကြီးပြီးဖို့ရရဲ့အရေးကြီးဆုံးဒီငရုတ်ပြိုးခဲ့တာအရေးကြီးဆုံးကိုလည်းဟိုတို့ဘာလို့ပြင်းညာညာပေါ်ဖို့ရတယ်ဟောဒီသမာဓိညာအရေးကြီးဆုံး သမာဓိညာဘုမဒီညာညာကလိုလိုပွင့်လာတော့သမာဓိညာသွားခွန်တော်ဖြစ်ပြမြင်ညာပြောတာနော်အဲ့ဒီဖြစ်ပြမြင်ခြင်းမှာအထီးနဲ့အသိနဲ့လို့လို့ကိုပေါ်မှာရှင်ဘုရားတို့ဒီညာညာပေါ်မှာပေါ့လားအဲ့တော့ဒီညာညာဒီသမာဓိညာမရပါနော်ဟဲ့ဒီညာညာဒီသမာဓိညာမရပါဟုတ်ကြအဲ့ဒီသမာဓိညာမှာလေသူအာရုခါသာပုဂ္ဂိုလ်ဟာ အဲတို့နာမပါပရိက္ခာညာပိယပရိက္ခာညာအဲဓာတိဘုဒ္ဓဝဘုပ္ပတနာညာနဲ့မထည့်ပါဘူးဟုတ်လားလက္ခဏာမှမပါသေးတယ်နော်ဒီလက္ခဏာပါတော့မှဝိပဿနာညာသမာဓိနာကျမှထည့်ပါတော့ဟုတ်နော်ဒါကတော့ကျွန်တော်တို့ဟိုဒီနာကာပိပညာရှင်များတော့ဒီပါလိမ့်မယ်ဟုတ်နော်တို့ကတော့ဘယ်ညာပေါ်လဲညာညာပေါ်လဲစဉ်းစားမယ်မှန်ပါရှိမှန်ပါရှိမှန်ရှိဖို့ဒုတာဟုတ်လားဘယ်လိုရှိရမှာလဲအဲ အလုံးလေးပေါ်နေအဲ့ဒီအလုံးလေးကိုထင်ရှားတဲ့ထင်ရှားဟုတ်နော်အချောင်းလိုက်ကလေးပေါ်နေအဲ့ဒီအချောင်းလိုက်ကလေးကိုထင်ရှားတဲ့ထင်ရှားအောင်နော်ဒါကတော့ဘူတံဘူတတော့ပတ္တိပါဗျာဟုတ်နော်ထင်ရှားတဲ့အရာကိုထင်ရှားတဲ့ထင်ရှားအောင်ရှင်းပါဒါကဖေအိုးလို့ဘုရားခိုင်းတာနော်အဲ့တော့တို့ကတော့အလုံးလေးပေါ်ရင်အဲ့ဒီဘာအလုံးလဲအဲ့ဒီအလုံးလေးပြုတ်ွက်ချက်လက်အလုံးနဲ့တိုက်ကြည့်သမ်းပါတိုက်ကြည့်တာဝိအထူပဒနာရှိတာနော် တော့မရတာတာတာပါတော့အဲအခုကောင်းတဲ့ဘက်ကိုတူးကြိုင်ပါအဲ့ဒီကအာလုံးရဲ့တော့တတိပေါ့တတိကောင်းပါမယ်ဟုတ်လားတတိကောင်းပါမယ်အဲ့တော့ဒုက္ခတတိနဲ့သမထဘူတော်ဝိပဿနာရှိသမထဘူတော်ဝိပဿနာရှိကျော်မှာသမထဘူတော်ဝိပဿနာရှိဟုတ်လားသူသူဘယ်နဲ့မှသူပြေအောင်လုပ်ပြီးရပြေလို့မရဘူး ပြည့်လို့ပြ။ရှော့လို့မရဘူး။ရှော့ဖို့မလို့ဆို။ပြင်းတာမတော့တာ။တတိယရှိတာ။တတိယလွယ်လို့ဒီလမ်းကဘယ်မှဘယ်ဟာမှလက်မခံဘူး။ဟုတ်တော့။အဲဘုရားတို့တို့ဟိုရှိပါသေးရဲ့ဗျာ။တရားလိုချင်တယ်လို့ဒီလိုအလား။နည်းနည်းမှပါလား။ဟုတ်တော့တတိယရှိတာကပြီးပြီ။လူကတတိခေါ်ရတော့ကပ်လာလိုက်တော့ ဟုတ်ပါဘူးနော်သူတို့လည်းခုချီအောင်ခုယူထားပါတယ်နားသာရင်ဒီပါတို့ပါနားနေလည်းမသာရင်ခရာပိတ်တို့ပါဟုတ်ပါဒီနားကောင်းနေသားနေဆိုရင်ဒီပါမင်းရပြီဆိုင်ဟုတ်ပါဒီနားကမကောင်းဘူးပြင်းနေတိုင်းလည်းဖြစ်နေပြီးဖြစ်မှရှိနေတယ်ဆိုခရာပိတ်ပေါ်မှာဟုတ်သူဒီမှာလေအဲ ဟိုသမထတော်ဥပဒနာရယ်သူတို့လည်းအဲ့ဒီတိုင်းပါနေရဟိုနောက်လိုက်ရှိတယ်ထင်ရှားတဲ့ထင်ရှားအောင်ရှုလိုက်ရှုလိုက်လို့တာမတနာညာရောက်ပြီဆိုရင်ခုနကလက္ခဏာအပြင်လောက်နဲ့တက်ခဲ့တဲ့ယောဂီဟာရွေ့ပြောင်းနေသွားတယ်ဗျာနော်ကျူဝဲတာပေါ်လာတယ်ရွေ့ကနေသူကြောက်သွားတယ်အနေစာလို့ဆိုင်မှုမလာဘူးသူကအနေစာကတိထားတာဟုတ်ဗျာလက္ခဏာမြင်ဘူးတာမဟုတ်တော့ လက္ခဏာရယ်လို့မသိဘူးဗျဟုတ်ဗျာသာသာမြင်ကြည့်သွားတဲ့ပုဂ္ဂိုလ်ကတော့တင်ညာပေါ်လိုက်ပြစ်ကြလိုက်ပေါ်လိုက်ပြစ်ကြလိုက်အဲ့ဒီလိုပြောပါတော့ဟုတ်ဗျာအနာတ္တမြင်ဒီပိသုပ္ပထာမြင်ကြည့်တာဟောပိုင်းညာအကြည့်ခိုင်းတာပါသူပြတာကြည့်ပါဟင်ဟိုရောက်တယောက်ပြောမယ်ဟိုစကိုင်းကိကသတဲ့တောင်းသားလို့လုပ်နိုင်မှာမလားဒါတော့ဆရာတော်တို့ကြားဘူးစကားတောင်းသားလို့လုပ်နိုင်မှာမလားစကားတောင်းသားခတ်တက်ကဒုက္ခဒုက္ခဒုက္ခဟင် လူကလူကလူကမြို့ဝန်ကသူ့ရွာကတကြီးကိုငင်းကျင်တော့မိုးတွင်းကြီးကိုငပြောတရားမြို့ကိုပို့ဖို့လို့အမေဆင်းလိုက်တယ်ဟုတ်တော့အဲ့တော့ငပြောတရားပို့ဖို့ဆိုဒီချိန်လေးမှမှမသွားနိုင်တော့ဘူးတဲ့မသွားနိုင်လို့ရောမင်းထမ်းရဲ့กว่าဆိုပြီးအသေးသက်ပါလေးရှင်းလာ အဲဒါအဲ့ဒါဟိုတကြီးလည်းဘာမှမလုပ်တတ်တော့အဲငကလေးဆံညာဖြစ်ပေါ့အဲဒီမှာခုနကတကယ်တောင်းသားနဲ့တွေ့တာတကယ်တောင်းသားဆိုတာသူစကားအတိုင်းပဲလုပ်တာပဲသူစကားတဲ့ပုံမလုပ်တာလေအဲဒါစကားတောင်းသားတာမဟုတ်ဘူးလားစကားတောင်းသားဆိုအဲ့ဒါပေးထားမှာခင်ဗျားပါကြည့်တော့ဟိုကသူကြီးမင်းဆင့်ဆိုလိုက်ပြီပေါ့ဘယ်လိဘယ်ရဲ့ရောက်ငပြောသည့်တရားပေးပါအဲ့ဒါကိုသူကဖတ်လိုက်တယ်တိဝဝကိုဖတ်တယ် မှားသလားငါပြောသည်တိဝဝအဲ့တော့သူကပေးရုပ်လို့ငါပြောတာငါပြောတဲ့ခိုင်ဆန်းသွားတယ်မြို့မင်းခင်ဗျာမြို့မင်းကရေးထားတာငါပြောတိဝဝလို့ရေးထားတော့တဖီးဝဝလားတခိုင်ဝဝလားတရားဝဝလား ကျွန်တော်မျိုးတို့မတိရပါသဖြင့်မယုံမလို့တခိုင်ခဲ့ပါစေ။အဲတော့ငွေကုန်တဲ့ဆက်ခံပါလိုက်။တခိကြီးပြီးဆိုရင်ဒီဘဝမှာသူခေါ်တာ။ဘယ်တော့ကောင်းတာလေပြောတဲ့အတိုင်းလုပ်တာမပြောတာတော့မလုပ်ဘူး။ဟုတ်ကဲ့လား။ဟင် အဲ့တော့လူရောရောဟိုကိုယ်အေးပေးသားဆိုတော့တစ်ဖက်ကကိုယ်အေးပေါ့တစ်ဖက်ကပြည့်ကြည့်ကုန်ပြီပေါ့အဲအဲ့ဒါကြီးကတည့်ရတော့မြို့ကိုကတော့ကဘေးသွားခြင်းလို့သူသားပထက်တဲ့သိထားကြတာကိုထဲတာပဲကြီးထားလိုက်နော်အဲ့တော့ကလေးကအဲဒီကလေးအိတ်နေတယ်သူကလည်းဆောင်းချောင်းထိုင်ကြည့်နေတာပဲကလေးကလိုပြီးကတော့ကလာနဲ့အော်အာလို့ပဲကြည့်နေတာပဲ ဘာတိခါလဲပြောတာဟိုးပုတ်ကလားဘယ်လိုလုပ်ရင်ဘယ်လိုလုပ်လို့ပါလို့လားမပါဘူးတိခါလိုက်ပြောတာတိခါလိုက်ကိုကြည့်ခါတာကလေးကဘသူမှထင်ကုန်မှန်ကြီးတော့မန်ချပြီးတခါလဲကုန်းပြီးလူလွန်တာပခက်ကြီးကနေမှောက်ပြီးအောက်ကျသွားတယ်သူကတော့ဆုံးလုံးထိုင်ကြည့်ကြည့်ထားလိုက်ပေါ်လာဘူးဟုတ်တော့ဘယ်တို့တွေပေါ့ တရားသမားဆိုတာတကယ်တောင်းသားလို့ရှင်းပါရတာဗျာဟင်အဲဒီကြမ်းမော်ရကြလေသူကဘဝလည်းဒေါသကြီးကြီးနဲ့အော်ဟစ်ပြီးငိုတာပဲသူကလည်းကြည့်ထားလိုက်ဆိုတော့ငိုလို့ထိုင်ကြည့်နေတာပဲနောက်တော့မကျင်းတော့လူစိတ်ပြီးတော့ပေါက်ထွက်သွားတယ်သူကနောက်ကထုံတော့လိုက်ပြီးဆောင်းဆောင်းထိုင်ကြည့်နေတာဟင်လေကားပေါ်ဒလင်ပြီးဒလင်ကြသွားသူကလည်းနောက်ကလိုက်ကြည့်တာ လေကားချင်ရင်အောက်မှာသွေးရရဲ့တာရရဲ့နဲ့အော်ဟဲ့မောပြီးမလုံးမချက်နဲ့တို့ပို့လိုက်ပို့လိုက်ကျတော့သူကလည်းငုတ်ထုတ်ထိုင်ကြည့်ဘာဖြစ်လို့ဟောမာလာက ကြည်ထားလိုက်လို့မာလာကိုယောဂီများမှလည်းကြည်နော်တကယ်တောင်းသားခေရာတင်ရမာဗျာတင်နိုင်မမလားဟင် ဟာဒူတာပါမယ်ဟုတ်ကလားတကယ်တော့မှလူသစ္စာရှိပါမလားဒီတကယ်တော့သားလည်းဒီသစ္စာရှိတာရတို့ကအကြည့်တမကြည့်ကြည့်ပါများလို့တမာရိညာအားကောင်းလာရင်ပညာညာတို့ဟာသူထွက်တာတို့ကစိုက်ကြည့်ဖို့ပဲလိုအပ်ထင်ရှားတာပေါ်လာဖို့ထင်ရှားတဲ့ထင်ရှားအောင်ရှုပါအဲ့ဒါသိခိုင်း ဘယ်ကိုပဲရှုရှုကျုပ်ွက်တယ်လူရှုလို့တို့လက္ခဏာတွေမြင်ပြီးဝိပဿနာဉာဏ်တက်ပြီးဆိုပါတော့ဘင်းကအုပ်စုရောက်တဲ့ပုဂ္ဂိုလ်ကြောက်ပြီးကိုရှာထားတဲ့ခန္ဓာဒုက္ခတွေ့ပါပြီဗျာနော်သူဘေးလူဘေးဒုက္ခကအားရရင်ပြမှာပဲခန္ဓာဒုက္ခကမွေးကလေးကဘေးတိအဲ့ဒီဘင်းကညာကြမှာတွေ့ပါလိမ့်မယ်ဟုတ်ဗျာ အဲဒီခါကျရင်အတ္တတော့ရှားမတွေ့တော့ဖြစ်ပါလိမ့်မယ်နော်တာနာနမိတ်တွေးယူမှရေးရေးပဲပေါ်တော့တယ်ဟုတ်နော်ငါလက်ရှိသေးသလားငါပေါင်ရှိသေးလားကြည့်လိုက်ရေးရေးပဲမြေပြင်ကြည့်လိုက်တဲ့ဖွာကနေရေးကြည့်တယ်ဟုတ်နော်ဘာကြည့်လိုက်ကြည့်လိုက်ကိုယ်လည်းမောင်းကိုပြန်ကြည့်တယ်ဖွာကနေရေးကြည့်တယ်ပဲလက်မောင်းချာမတွေ့တော့ဟုတ်လားမြင်လိုက်ရင်မြေကြီးကပဲထွက်ဝင်သွားသလိုနေဝင်သွားသလို တိုင်ညီလိုက်ရင်တိုင်ကြီးရပဲခွက်ဝင်သွားသလိုနဲ့အဲ့ဒီနေရာမှာအပြည့်ကြီးတယ်အပြည့်ဒုက္ခအပြည့်ဒုက္ခဒီအောင်ကြည့်ရမှာနော်ဒီအချိန်မှာမမြင်သေးရင်တို့ကနမကြည့်သေးရင်အတ္တပြည့်နေပါပဲဟုတ်နော်အဲ့တော့ဒုက္ခမြင်ဖို့ပါလို့အပ်ပါတယ်ကိုတွင်းဒုက္ခကိုမြင်အောင်ကြည့်ပါဒါပြောချင်တာပြင်မဲ့မြင်နိုင်ပါမလားမင်းကုန်ပြီ ဟင်ဒီအောင်ကြည့်ရမှာဗျဘယ်လိုဟိုခဲခေါ်ခဲရင်းလို့လားကိုယ်လေးရှိတာကိုပြန်ရှိတာလေကိုယ်လေးရှိတာကိုပြန်ရှိတာဘာခဲရင်းပြာရှိလို့လို့ဟင်သူများအိတ်သေးကဖိုက်တန်ကိုကိုယ်အိတ်သေးရောက်အောင်လုပ်တာဘာခဲရင်းလားနော်ကိုယ်အိတ်သေးကဖိုက်တန်ကိုကြီးပုတ်ကြီးတွေ့ရှိတာဘာခဲရင်းပြာရှိလို့လို့ဟုတ်နော်ကိုယ်အိတ်သေးရှိတဲ့ဖိုက်တန်ကိုထုတ်ကြီးတာပဲဗျ ဝိပဿနာဆိုတာဒါပြောတာဟုတ်နော်ဝိပဿနာပါလို့ရှိတာတော့ဒုက္ခဒုက္ခမှသိအောင်နော်ဝိပဿနာပါလို့ရှိတာတော့အနတ္တကိုမြင်ကျင်လို့ဟုတ်နော်သဘောပေါက်ကြတယ်ကျေနာကြပြီ Bekawi. Nuk, nuk. Baru, တို့ကရေသေးချမလို့လုပ်တာသူတို့ကကြားမှာပါပြီဆိုတော့တို့ပြန်ပြီးရဒီတို့ပါတော့ပိဋကမောတို့ဒီကပါတော့အဲဒီမှာရာဝတ္တလူမှာကဒီတော်သားကြီးတယောက်ရှိတာဗျတို့ဘက်ကလည်းတပါးလေးဗျ နိတခါပဲဒေါက်တာကြီးနဲ့တူတူနဲ့ဦးတန်းပေရမ်းကဒေါက်တာကြီးကမနီးရရှိလိုက်တယ်သူများသူတဲ့ဒီငါမီတဲတဲတဲနဲ့တင်လာဟိကိုတော်ကြီးလာမကြည့်လို့ကိုတော်ကြီးလည်းရဲရဲရဲရဲနဲ့ပေါ်တင်ရတာပဲကိုတော်ကြီးကတဘာရဲရှိတာကတိယာကြီးလည်းကိုတော်ကြီးပဲကိုတော်ကြီးလည်းကိုတော်ကြီးပဲဗျာကတိယာကြီးလည်းငါပဲဗျာငါပဲလည်းငါပဲဗျာဟုတ်ဗျာ ဟင်ဒုက္ခရဲ့တော့ပြီးပြဖို့ဟင်ဟင်အဲအဲ့ဒါဒီမှာလေဘယ်ကဘယ်ထားမယ်ဘယ်ကဘယ်ထားမယ်ဘယ်ဟာဘယ်ထားအဲ့ဒါလုပ်နေရပြဟင်ဒုက္ခကြီးပြအဲ့တော့သူကတူးချင်းအလူမခံနိုင်တော့တဲ့အတွက်သူကဒီပဲချပြီးတာနော်ပြီးတော့သူသိုးတာလုပ်လို့ကောင်းတာလုပ်လို့ကံသုံးပါးသုံးပါးနော် ဆိုးတာလို့လည်းကံသုံးပါးပုံမှအခါလောက်တာကောင်းတာလည်းကံသုံးပါးပုံမှအခါလောက်တာတစ်မျက်သာဟုတ်တော့အဲတော့တို့ဟိုနောက်တဲ့ဆွေးဝင်ပြီးတော့သိက္ခာပုံအာရုံပြုမှဟုတ်တော့သိက္ခာပုံအာရုံပြုမှကရဏဂုံရောက်ပါဒီဘာလို့ဘုရားရှင်ကမကြောက်ဘဲနဲ့ဒီကကဆောက်အောင်ဟင် 啊！主席在上头不对了，大后不老，啊，你这下头不哎，大后真装了。哎哎哎！主席在下边，我万一在那下头呢？哎哎！你莫你你为这样，我真上嘛这样？这伢子真把。哎哎。 အဲနင့်မဲ့ပွဲအတန်ကြာဟင်တရတငုံမြောက်သောကိုယ်ွယ်လေးဆိုတာအကျင့်ကုန်အာရုံပြုတာပါနော်အကျင့်ကုန်ဘယ်အကျင့်လို့တတိနဲ့မှတ်နေတဲ့အကျင့်အတွေးဝင်ခွင့်မရတဲ့အကျင့်ဟာအဲ့ဒါအကျင့်ကုန်ပါပဲဟုတ်တော့တို့လူတွေကအတွေးနဲ့လုံလုံနေတယ်တို့တန်ခါများကအမှတ်နဲ့လုံလုံတယ်တို့လူနဲ့တန်ခါအဲ့ဒါပွာတာနော် လူကတွေးပြီးလုပ်တာသံဃာကအမှတ်နဲ့လုပ်တာအမှတ်အမှတ်နဲ့လုပ်နေတယ်အဲ့ဒါနော်အဲ့ဒီအမှတ်အာရုံပြုလို့ရှိရင်အဲ့ဒီအမှတ်ဒီသုပတိပါဏတော့မဖြစ်နိုင်ဘူးလားချောင်းမြောက်မှလည်းပြီးပြီပေါ့နှလုံးဒီတိုင်းမှလည်းနှလုံးသွင်းတော့မပါနိုင်ဘူးလားဒီတိုင်းမှလည်းပြင်းပြင်းကျင်းလိုက်တာဖြစ်မှာပေါ့ဟုတ်နော်အဲ့တော့သူကအကျင့်ကိုအာရုံပြုနော် ဒါရမီးဟုဒုက္ခဒုက္ခသောမောဒနာခါယနိဗ္ဗာန်ကဣတိကရိယာယဣမာနိသာသဝဘုသူနိသာသဝ ဒီမဒီမသာသပသာသဒီမဒီမသာသပသာသဒီမဒီမဘာဒီဘာဒီအရှင်ဘုရားရှင်ဘုရားဘုရားဘုရားတတိတော်ဘုရားတတိတော်ဒီတော်မှာဒီဒီတော်မှာဒီသံပါတော်သာသဘုရားဘုရားဘုရား မျက်မြင်ကိုယ်တွေ့မျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ရကိုယ်တိုင်တွေ့ရကိုယ်ကိစ္စကိုယ်ကိစ္စဒီသူတွေဒီသူတွေဒီမာနိဒီမာနိဘာသာဘာသာဘာရုပ်ရှင်နိဘယုန်နိဘောင်းစေဘောင်းပါရှိသောပါရှိသောဒီဘဝဝတ္ထုဒီဘဝဝတ္ထုအခုဒီဘဝဘုရားဘာသာဘာသာ သာသနာတော်၌သာသနာတော်၌ဆောင်းဆောင်လျက်ဆောင်းဆောင်လျက်ရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်အရှင်ကောင်းရှင်ကောင်းအရှင်မြတ်ရှင်မြတ်ဘောအားကြောင့်ဒီဘုရားဘာသာဝတ်ဒီမှာ ဟုသိသည်သီလဟုသိသည်သာပတိတော်ဤသာပတိတော်ဤဒီဘာဝနာဟုသိသည်ဒီဘာဝနာဟုသိသည်အာတောတရားအာတောတရားဒီဘာဝဤဒီဘာဝဤဘုံနောဘုံယာဘုံယာမြောက်ဘုံနောဤကြောင့်နောဤကြောင့်နောဘုံမြောက်ပါကံဘုံမြောက်ပါကံဘုပ္ပတ္တနာသဗ္ဗတ္တနာဒီဘာဒီဘာအရှင်တရားရှင်တရားဘုရားတတိတော် မိတော်မတို့မိတော်မတို့နှစ်ရက်လုံးလုံးနှစ်ရက်လုံးလုံးသုံးရက်လုံးလုံးသုံးရက်လုံးလုံးပြုခဲ့ကြသမျှပြုခဲ့ကြသမျှဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်